ဘုရားရဲ့အဆုံးအမသာသနာတော်မှာပြုရမယ်ကုသိုလ်အချင်းချုပ်အပြင်ဘယ်နှခုရှိတော့ဟမ်သုံးခုပါတယ်တော့ဟုတ်ကလားဒါနသီလဘာဝနာဒါနဆိုတာဘာလဲ စွန့်ကြဲပေကံလူဒဏ်ရင်သီလဆိုတာဘာလဲသီလဆိုတာဘာတဲ့ကိုယ်နဲ့နှုတ်ကိုအပြစ်ကင်းအောင်စောင့်စည်းထိန်သိမ်းခြင်း သီလကစိတ်ကိုတော့စောင့်စည်းထိမ့်သိမ့်မပေးနိုင်ဘူးလားဟမ်ဒါဖြင့်စိတ်ကိုတော့ဘာမှစောင့်စည်းထိမ့်သိမ့်ပေးနိုင်တာဘာဝနာမှာဒါကြောင့်မို့ဒါနလောက်သာပြည့်စုံတာနှင့်ဝမ်းသာရှင်ပြစိတ်လက်ချအာရ၍လည်းမနေနှင့် ဒါနစင်ကြယ်ပေကံလှူဒန်းခြင်းကြောင့်မိမိမှာစီစဉ်ဥစ္စာနဲ့ပြည့်စုံတယ်ဆိုတဲ့အကျိုးရတယ်သို့တော်လည်းပဲသီလ မပြည့်စုံပဲပျက်စီးနေပြီဆိုလို့ရှိရင်တော့အဲ့ဒီစီစဉ်ဥစ္စာနဲ့ပြည့်စုံအောင်တော့စီစဉ်ဥစ္စာမခံစားရဘူးသူတို့ဘာလူရဲ့ဖြစ်စီပျောက်ပြက်တခါ သီလပျက်စီးပြီဆိုလို့ရှိရင်မိမိကိုယ်တိုင်ကလည်းပဲဒုက္ကတိဘဝမှာမဖြစ်နိုင်ဘူးဒုက္ကတိဘဝမှာဖြစ်ရမှာပဲမဟုတ်ပြီဘူးလားအဲ့ဒီတော့ဒါနလောက်နဲ့ပြည့်စုံသလားပြည့်စုံနေဘူးကိုယ်နဲ့နှုတ်အပြစ်ကင်းအောင် အပြစ်မကင်းတာတွေမလုပ်မိအောင်အပြစ်မကင်းတာတွေမပြောမိအောင်သီလဆောင်စည်းထိန်သိမ်းရမယ် အဲ့လိုမဟုတ်လားသီလဆောင်စည်းထိန်းသိမ်းရမယ်သီလဆောင်စည်းထိန်းတော့တော့အလုတ်လဲအပြစ်ကင်းနှုတ်လဲအပြစ်ကင်းသွားပြီဟုတ်ကဲ့လားဘာအပြစ်ကင်းတော့အလုတ်လဲအပြစ်ကင်းနှုတ်လဲအပြစ်ကင်းသွားပြီသီလပြည့်စုံစင်ကြယ်အောင်ဆောင်စည်းထိန်းသိမ်းရင်ဒါပဲတဲ့ဘာတော့လိုနေသေးတယ် ဟောစိတ်တော့လိုနေသေးတယ်စိတ်အပြစ်ကင်းစင်ကြယ်အောင်တော့ဘာလို့อ่ะဘာနာလောက်ရမယ်ဘာဝနာဆိုတာပါလေမိမိတန်တာ၌ဖြူစင်သော စိတ်များ ဖြစ်ပွားအောင်လေ့ကျင့်ပွားများအထုတ်ခြင်းဟုတ်ကဲ့လား ဘာဝနာဆိုတာဘာလဲအထုတ်ခြင်းဟုတ်ကလားဘာဝနာဆိုတဲ့အဓိပ္ပာယ်ကလေ့ကျင့်ပွားများတယ်ဆိုတဲ့အဓိပ္ပာယ်လေ့ကျင့်တယ်ဆိုတာအချိန်ချင်းဖာမှန်လောက်တာပေါ့အဲ့ဒါပဲဘာဝနာခေါ်တာလေ့ကျင့်ပွားများအထုတ်ခြင်းဒါကြောင့် ဒါနလောက်သာပြည့်စုံတာနှင့်ဝမ်းသာရှင်ပြစိတ်လက်ချအာရ၍လည်းမနေနှင့်သီလလောက်သာပြည့်စုံတာနှင့်ဝမ်းသာရှင်ပြစိတ်လက်ချအာရ၍လည်းမနေနှင့်ဘာဘာပါမဘာဝနာပါပါနိုင်ပါမှဝမ်းသာရှင်ပြစိတ်လက်ချအာရ၍လည်း အာရ၍သာနေလေသင်ဒါပေမဲ့ဘာဝနာနှမျိုးရှိတယ်မလားဘာဘာဝနာတွေတော့သမထဘာဝနာဝိပဿနာဘာဝနာဟုတ်ကဲ့လားသမထဘာဝနာကို သမာဓိဘာဝနာလို့လည်းခေါ်တယ်မဟုတ်လားဝိပဿနာဘာဝနာကိုပညာဘာဝနာလို့လည်းခေါ်တယ် မထနဲ့တမာရီအဓိပ္ပာယ်အတူတူပဲဝိပဿနာနဲ့ပညာဆိုတာလည်းအဓိပ္ပာယ်တစိတ်တဝက်တူတယ်တမထဆိုတာစိတ်တည်ငြိမ်နေတာကိုတမတမထလို့ခေါ်တယ်တမာရီဆိုတာလည်းအာယုတစ်ခုထဲမှာစိတ်တည်ငြိမ်နေတာကိုတမာရီခေါ်တယ်အဲ့ဒီစိတ်တည်ငြိမ်မှုတမာရီမိမိတဏ္ဍာမှာဖြစ်ပွားအောင် လေ့ကျင့်ပွားများအားထုတ်တာက တမာရိဘာဝနာ သမထဘာဝနာဟုတ်ကဲ့လားစိတ်တည်ငြိမ်ရုံမကပဲနဲ့ရုပ်တဘာဝနံတဘာဝအရှိအတိုင်းအမှန်အတိုင်းသိတဲ့ထိုးထွင်းသိတဲ့ပညာဖြစ်ပေါ်အောင်ရအောင်အထုတ်တာကပညာဘာဝနာ သို့မဟုတ်ဝိပဿနာဘာဝနာသမထဘာဝနာနဲ့ဝိပဿနာဘာဝနာဘာကွာခြားလဲ သမထဘာဝနာကအာယုန်တစ်ခုထဲမှာစိတ်တည်ငြိမ်ယုံမျှအာထုတ်တယ်လေ့ကျင့်ပွားများအာထုတ်ရတယ်ဝိပဿနာဘာဝနာကတော့စိတ်တည်ငြိမ်ယုံသာမကပဲနဲ့ရုပ်ရဲ့အနိစ္စဒုက္ခသဘာဝအမှန်နာမ်ရဲ့အနိစ္စဒုက္ခအနတ္တသဘာဝအမှန်ကိုအမှန်တိုင်းထိုးထွင်းသိတဲ့ပညာဖြစ်ပေါ်အောင်ပညာရအောင်လေ့ကျင့်ပွားများအထောက်ရသည်အဲ့လိုမလား အဲ့ဒါထူကြတာပေါ့ဒီတော့အဲ့ဒါကိုတိုးတိုးပြောရင်ဘလို့ပြောနိုင်တယ်လေသမာဓိဘာဝနာကတီအောင်အာထုတ်တာပညာဘာဝနာကသိအောင်အာထုတ်တာဟုတ်ကဲ့လားဘယ်လိုပါလိုက်မလဲနော် တီယုံတီတာနဲ့ထိုးတွင်းသိတာပဲဟာကောင်းထိုးတွင်းသိတာကောင်းတယ်။ဘာကြောင့်လဲဆိုတော့ထိုးတွင်းသိတာကကိလေသာကိုဖျက်ဆီးပြစ်နိုင်တယ်ပယ်သပြစ်နိုင်တယ်။တီယုံတီတာကတော့ကိလေသာကိုမဖျက်ဖျက်ဆီးမပြစ်နိုင်ဘူးမပယ်သနိုင်ဘူး။ဝေးကွာယုံမျှခွာထားနိုင်တယ် တည်ယုံတည်တာကကိလေသာကိုဝေးကွာယုံမျှခွာထားနိုင်တယ်နားလည်သလားစိတ်တည်ငြိမ်နေတဲ့အခါအာယုံတစ်ခုတည်းမှာစိတ်တည်ငြိမ်နေတဲ့အခါဖောင်းတာပိန်တာပေါ်မှာတည်ငြိမ်နေတဲ့အခါသို့မဟုတ်ထွက်လေဝင်လေရှုလို့ထွက်လေဝင်လေပေါ်မှာစိတ်တည်ငြိမ်နေတဲ့အခါတည်ငြိမ်နေတဲ့စိတ်ထဲမှာ လောဘရှိသလားရှိပါဘူးဒေါသကောရှိသလားရှိပါ မာနအိတ်တာမစ္စရိယမကောင်းတဲ့စိတ်တွေရှိသလားမရှိဘူးအဲ့တော့အဲ့ဒီစိတ်တည်ငြိမ်နေတော့မှမကောင်းတဲ့ကိလေသာ စိတ်အငြင်းအမဲတွေစိတ်ထဲမဝင်မဲနဲ့ဝေးကွာနေတယ်ဟုတ်ကဲ့လားအဲ့ဒီအာယုံကစိတ်ကိုရုပ်သိမ်းလိုက်လို့တည်ငြိမ်မှုလည်းပြက်သွားရောမပြက်တော့အဲကိလေသာတွေဝင်လာတော့တာပဲဒါကြောင့်မို့ တည်ငြိမ်မှုကကိလေသာကို ဝေးကွာယုံမျှပဲခွာထားနိုင်တယ်ရုပ်ရဖြစ်ပြီးပြက်လို့မတည်မြဲတဲ့သဘောသိတဲ့ပညာဖြစ်ပြမပြနှိမ့်ဆက်လို့ဆင်းရဲတဲ့သဘောသိတဲ့ပညာပုဂ္ဂိုလ်သတ္တဝါရဲ့လို့မဟုတ်ဘဲနဲ့မပြတ်ဖြစ်ပြနေတဲ့ရုပ်အစဉ်နာစင်မြပဲလို့အနတ္တသဘောသိတဲ့ပညာအဲ့ဒီပညာများ ရှုရင်ပွားရင်အားထုတ်ရင်နဲ့မိမိတဏ္ဍာဖြစ်ပေါ်လာပြီဆိုတော့ကိလေသာဖြစ်မလားမဖြစ်ဘူးလားမဖြစ်တော့ဘူးမမြဲဘူးလို့သိတဲ့ယုံနံပေါ်မှာဘာကိလေသာမှမဖြစ်ဘူးဆင်းရဲတယ်လို့သိတဲ့ယုံနံပေါ်မှာဘာကိလေသာမှမဖြစ်ဘူးပုဂ္ဂိုလ်သတ္တဝါအတ္တမဟုတ်ဘူးမပြတ်ဖြစ်ပြနေတဲ့ရုပ်အစဉ်နာအစဉ်မြပဲလို့အနတ္တသဘောသိတဲ့ယုံနံပေါ်မှာ ဘာကိလေသာမှမဖြစ်ဘူးအဲ့လိုမဖြစ်တာကအဲ့ဒါလို့သိနေတဲ့အခိုက်မှာသာလားဆိုတော့မဟုတ်ဘူးနောင်ခါမှာပြန်ဆင်ញင်ကြည့်လို့ဒီအသည့်ပြန်ပေါ်လာတော့လည်းပဲကိလေသာဖြစ်လားမဖြစ်ဘူးဒါကြောင့်မို့တီရာကကိလေသာကို ဝေးကွာရုံမျှပဲခွာထားနိုင်တယ်သိတာကကိလေသာကိုပယ်တတ်နိုင်တယ် အဲ့ဒါတည်တာနဲ့သိတာကွာခြားမှုပေါ့အဲ့ဒါတည်တယ်ဆိုတာကဘာဘာဝနာတော့သိတယ်ဆိုတာကဒါကြောင့်မလို့ရှေးဆရာတော်ကြီးများကတော့တည်တဲ့တမာရိဘာဝနာကိုဇန်လန်းလို့ခေါ်တယ်သိတဲ့ဝိပဿနာဘာဝနာပညာဘာဝနာကိုတော့ဉာဏ်လန်းလို့ခေါ်တယ်ဟုတ်ကဲ့လား ဒီယုံမျှတည်တဲ့သမာဓိဘာဝနာကိုဘာလို့ခေါ်လဲဆန္ဒဒီယုံမကပဲနဲ့ယုတ်တဘာဝနံတဘာဝအမှန်တိုင်းသိတဲ့ပညာဘာဝနာဝိပဿနာဘာဝနာကိုတော့ဉာဏ်လားဟုတ်ပြီလားဇန်ဆိုတာလဲတည်တာကိုပြောတာပဲဇန်ဆိုတာစိတ်တည်နေတာကိုပြောတာပဲတမာရိရဲ့ဇန်ရဲ့တမထရဲ့အဓိပ္ပာယ်တူတူပဲ အခုခေတ်ပေါ်နေတဲ့တရုတ်အခေါ်ချန်ဂျပန်ခေါ်ဇင်အဲ့ဒါလည်းပဲပါပါဠိကမြန်မာခေါ်တဲ့ဇန်နဲ့အတူတူပဲစကလုံးအတူတူပဲအတန်အတွက်ကိုယ်သွားတာတရုတ်ကချန်လို့ခေါ်တယ်ဂျပန်ကဇင်လို့ခေါ်တယ်ဒါကြောင့်ဇင်ဝါဒဆိုတာဇံဝါဒပေါ့ဇံဝါဒဆိုတော့ တည်မှာလားသိမှာလားသိပါပါဗျာအဲဒီမှာပဲဒါပေမဲ့သူတို့သူတို့သိတယ်လို့ယူဆတယ်နားလည်ပြီလားသမထနဲ့ဝိပဿနာဘာကွာခြားလဲဝိပဿနာက ရုပ်သဘောနာမ်သဘောသိတယ်ဝိပဿနာသမထကစိတ်တည်ငြိမ်တယ်ဒီလိုမဟုတ်လားဒါဖြင့်ဝိပဿနာကတော့မတည်ငြိမ်ဘူးလားမတည်ငြိမ်မဲနဲ့သိပါမလားတည်ငြိမ်မှပဲသိတယ်ဒီလိုမဟုတ်လားသို့တော်လည်းပဲသမထလောက်တော့တည်ငြိမ်မှုက မနဲ့ဘူးပေါ့သူလောက်မကြဘူးပေါ့မကြဘူးပေါ့သို့တော်လည်းပဲတီတဲ့အခိုက်တီတဲ့အခိုက်မှာတော့သူကစူးစူးဆိုင်ဆိုင်တီတော့တိတိသွားတာပေါ့အဲဥပဒနာပညာသမထနဲ့ဥပဒနာသဘောသွားကြွာချတာသိပြီလားအဲ့တော့ကိလေသာကိုကြတော့ကိလေသာပယ်မှုတတ်မှုမှာတော့ဘယ်လိုကြွာချတော့ သမထကကိလေသာကို ဝေးကွာယုံမျှပဲပယ်နိုင်တယ်ဆိုလိုတာကစိတ်တည်ငြိမ်နေုံစိတ်တည်ငြိမ်နေတဲ့ခဏမှာပဲကိလေသာမဝင်ဘူးဒါပြောတာတည်ငြိမ်မှုပြတ်သွားတာ ਨੇ ဝင်ရောဒါပြောတာအဲ့ဒါကြောင့်သမထကကိလေသာကို ဝေးကွာယုံမျှပဲခွာထားနိုင်တယ်သိခေါ်တဲ့ဝိပဿနာကတော့ကိလေသာကို ပယ်တတ်နိုင်တယ်ပယ်တတ်တယ်ဆိုတာအကုန်လုံးတော့မပယ်တတ်နိုင်ဘူးသူ့အတိုင်းတာနဲ့သူအဲ့ဒါကိုတော့ဟိုလိုခေါ်တယ်ဝိပဿနာဉာဏ်တစိတ်တရေတာနဲ့ကိလေသာတစိတ်တရေတာကိုပယ်တယ်လို့အဲ့လိုခေါ်တယ်အပြည့်အစုံပယ်တတ်နိုင်တာကတော့မဉဏ်မပညာအကြမှာပဲအပြည့်အစုံပယ်တတ်နိုင်ပထမမဲ့ပညာက ကိလေသာတချို့ကို အမြင့်ပြတ်ပယ်ပြလိုက်တယ်ဒုတိယမဲ့ပညာကကိလေသာတချို့ကိုအမြင့်ပြတ်ပယ်လိုက်တယ်တတိယမဲ့ပညာကိလေသာတချို့ကိုအမြင့်ပြတ်ပယ်လိုက်တယ်စတုထမဲ့ပညာကြတော့ကြံသမျှကိလေသာတွေအကုန်လုံးလုံးဝအကျွင်းမဲ့ဘာမှမကြံရအောင်အမြင့်ပြတ်ပယ်တတ်လိုက်တယ်အမြင့်ပြတ်ဆိုတာအဲ့ဒီသကလုံးနားလဲလား နားမလည်ဘူးနော်တစ်ပင်တပင်ဟိုအမြင့်ဖြတ်ပြလိုက်ဘယ်နဲ့နေမလို့ပါအောင်မလားအကိုင်းထွက်အောင်မလားမထွက်တော့ဒီတော့ဒါကဟိုပေါ့ဟိုရေပုံရခေါ်တယ်အများ ဖြစ်တဲ့သဘာဝကိုပြောတာဒါပေမဲ့ တချို့သစ်ပင်ကြတော့အမြင့်ပြပင်မယ်လို့အတက်တွေထွက်နေတာရှိသေးတယ်ဟုတ်လားခုမှပတောက်ပင်ဆိုလို့ရှိရဲ့အမြင့်ပြပြီးလှည့်ထားတာမှာအတက်တွေထွက်မနေဘူးလားဒါရှိတာပေါ့ဒါပေမဲ့လို့အဲ့ဒါကတော့ချွင်းချက်ပေါ့ဒါပေမဲ့သစ်ပင်အများကတော့အမြင့်ပြတ်သွားရင်သေရောဘာမှအကိုင်းခဲမထွက်တော့ အဲမဲ့ညာကကိလေသာကိုပယ်တတ်တာကိုအမြင့်ပြတ်ပယ်တတ်တယ်လို့ခေါ်တယ်သောတပတိမဲ့ညာကဒိဋ္ဌိနဲ့ဝိသိကိစ္စပယ်တတ်တယ်ဆိုအမြင့်ပြတ်ပယ်တတ်တယ်မြင့်ပြတ်ပယ်တတ်တယ်ဆိုတာဘာပြောတာလဲအဲနောက်ပြန်ပြီးတော့အပင်မပေါက်တော့ဘူးကိလေသာ အဲ့ဒါကိုနောက်ပြန်ပြီးမဖြစ်တော့တာကိုအနုပါဒနိရောဓလို့ခေါ်တယ်။နောင်တဖန်ပြန်မဖြစ်သောအဖြစ်ချုပ်ငိမ့်သွားခြင်းတဲ့။ကိလေသာအဲ့ဒါအမြင့်ပြတ်ပဲသတ်ပြလိုက်လို့။ကဲပြောစာရှိတော့ဒါပဲဆက်ပြောမှဖြစ်မှာပါပဲ။တရားကလည်းဟိုဟိုကွေးရောက်ဟိုတက်နေတော့ဒီကွေးရောက်ဒီတက်နေတော့ဖြစ်နေနော်။ ကဲပြောလိုက်အောင်မယ်ပြောအောင်လားอืมဝေးกว่าအောင်ခွာထားတယ်ဆိုတာကိုဝိခံပနပဟံလို့ခေါ်တယ်ဝိခံပနပဟံပဟံဆိုတာပဟာနပဟာနဆိုတာပယ်ခြင်းဒါကြောင့်ပဟံကလည်းပယ်ခြင်းဝိခံပနဆိုတာခွာတယ်လို့အဓိပ္ပာယ်ရတယ် ခွာသောအဖြစ်ပယ်ခြင်းခွာသောအဖြစ်ပယ်ခြင်းဆိုတာအဲ့ဒီစိတ်ထဲမှာကိလေသာရှိမနေဘူးပေါ့ဒါပြောတာအဲ့တော့ခွာသောအဖြစ်ပယ်ခြင်းဆိုတော့ဝေးကွာအောင်ခွာသောအဖြစ်ပယ်တယ်ဝေးကွာအောင်ခွာသောအဖြစ်ပယ်တယ်ဆိုတာတီတာကပယ်တာလားသိတာကပယ်တာလားတီတာကိုပါခေါ်လဲသမထလို့လည်းခေါ်တယ်ပြီးတော့ သမာဓိလို့လည်းခေါ်တယ်ပြီးတော့ဇံလို့လည်းခေါ်သေးတယ်အဲတော့သမာဓိကကိလေသာကိုပယ်တာဟာကိလေသာသေးအောင်ပယ်တတ်တာလားဓမ္မမဟုတ်ဝေးကွာယုံမြခွာထွားတာလားပါဠိလိုပါခေါ်လဲဝေခံဗနပဟံပါဠိစကားလုံးလေးပါလေးလဲအဲနာအလေးကျင်လောက်ထားကြအောင် ညာချမ်းမြေ့ကအကုန်လုံးဗမာကြီးဖြစ်နေလို့မြန်မာကြီးဖြစ်နေလို့ယောဂီတွေပါဠိစကားလုံးမသိပဲဖြစ်နေဝိခံမနဆိုတာဝါရေလုံးကြီးတင်ဝီနောက်ကကာကြီးနဲ့ခါခွေးနဲ့ဆင်းအဲ့ဒီကာကြီးခါခွေးဆင်းရဲ့နောက်ကမမနဲ့မနဲ့ဘာကုန်းနဲ့ဆင်းပြီးတော့နာနဲ့ဝိခံမနရေရပြီလား ဘယ်လိုပါလဲမာနဲ့ပါဆင်နာငယ်ဟုတ်ကဲ့လားဝိခမနာပဟံပဟံမှာဟကိုရေးချရသေးတယ်ဟရေးချနတပဟံပယ်ခြင်းလို့အဓိပ္ပာယ်ရှိတယ်ခေါ်တယ်ပါဠိလိုတော့ပဟာနာလို့ပဟာနာကိုဗမာပဟံလို့ခေါ်လိုက်တာ ဝိခမဏတမာရိကကိလေသာပယ်တာဝိခမဏဗဟာအဖြစ်ပယ်တယ်ဟုတ်ကဲ့လားဝိခမဏဗဟာမအဖြစ်ပယ်တယ်ဆိုတာဘယ်လိုပယ်တာလဲဝေကွာအောင်ခွာသောအဖြစ်ပယ်တယ်အဲ့ဒီတမာရိပြက်ပြဲသွားရင်ဖြင့်ခွာနေတဲ့ကိလေသာတွေကပြန်ပြီးကတ်လာတာပေါ့ဟုတ်ကဲ့လားအဲ့တော့ဒါကြောင့်မလို့တမာရိဆိုတာဇာမင်းမဟုတ်လား ဒါကြောင့်မို့ပြောပြောကြတာကြားဘူးမှာပေါ့ဇန်လျှောသွားပြီဆိုတာဇန်လျှောသွားပြီဆိုတော့ဘာဖြစ်သွားသမာဓိပြတ်သွားပြီကဲသမာဓိပြတ်သွားပြီဆိုရင်တော့သူ့စိတ်ထဲမှာကိလေသာဝင်ပြီပေါ့လောဘလည်းဝင်ပြီဒေါသလည်းဝင်ပြီမောဟမာနလည်းဝင်ပြီပေါ့အဲ့ဒါပြောတာဇန်လျှောတယ်ဆိုတာနောက်ဝိပဿနာဉာဏ်က နာမရူပပရိစေရဉာဏ်ပစ္စယပရိက္ခဉာဏ်အစာရည်တွေဖြင့်အစဉ်စဉ်ရှိတယ်အလုံးခြုံခေါ်လိုက်တော့ဝိပဿနာဉာဏ်ကို73ပါးရှိတယ်လို့ခေါ်ရတယ်73ပါးရှိတယ်လို့ခေါ်ရတယ်ဒါပေမဲ့ဝိပဿနာစစ်စစ်ကဉာဏ်စစ်စစ်ကတော့10ပါးပဲရှိတယ်ဒါပေမဲ့အလုံးကိုခြုံပြီးတော့73ပါးလုံးဝိပဿနာ73ဆင့်လုံး ဝိပဿနာဉာဏ်လို့ခေါ်နိုင်တယ်ဒီလိုဆိုတော့နားရှုပ်သွားရင်နော်နားရှုပ်သွားရင်အောက်ဆုံးဉာဏ်တစ်ခုကဝိပဿနာရဲ့အခြေခံဉာဏ်လို့ခေါ်တယ်အောက်ဆုံးဉာဏ်တစ်ခုကဝိပဿနာရဲ့အခြေခံဉာဏ်လို့ခေါ်တယ်ခွဲလိုက်တဲ့အခါကျတော့ပါအဲဒီတော့ ဘယ်ဘယ်ဘယ်နှညာကြံတော့ဟမ်နှညာကိုနှုတ်လိုက်တဲ့အခါကျဘယ်နှညာကြံတော့7ညာကြံတယ်မလားအဲ့ဒီ7ညာမှာအထက်ဆုံးညာကြတော့သူ့ကိုဝိပဿနာလို့မခေါ်ဘူးမဲ့ညာဖူညာလည်းမဟုတ်တော့ဈာညာလို့ခေါ်တယ်ဝိပဿနာညာနဲ့မဲ့ညာဖူညာတစ်ခုရဲ့ဈာမှာသူကရှိတယ် သူ့ပြီးရင်တော့မညာပူညာရသွားပြီ။ဟွန်းခက်တာပါပဲဒီလိုဆိုတော့ပြောနေအောင်ပါပဲ။တစားကတစားကိုင်းအဲ့ဒီစားဟိုရောက်ဒီရောက်။တခါပြောရုံနဲ့ပြီးမလားနောက်ထပ်ပြီးပြောအောင်မလား။နာဘူးထပ်မှန်လား။မလောက်နဲ့နာဘူးထပ်မှန်။တခါနဲ့အပြီးမှတ် နော်အဲ့ဒီဝိပဿနာရဲ့အခြေခံဉာဏ်နှစ်ပါးရဲ့အထက်ဆုံးဉာဏ်ကဝိပဿနာဉာဏ်ကြားနဲ့မဲ့ဉာဏ်တစ်ခုရဲ့ကြားကြားဉာဏ်အဲ့ဒီကြားဉာဏ်ကိုဘုန်းကြီးကပြောလို့ရှိတယ် border line လို့ပြောလို့ရှိတယ် border line ဆိုတာပါ ဟိုဘက်လည်းမရောက်ဘူးဒီဘက်လည်းမရောက်ဘူးစီယိုးပေါ်ခွာထိုင်တာဟုတ်လားစီယိုးပေါ်ခွာထိုင်တာ border line ညာသူကဝိပဿနာဉာဏ်နဲ့လည်းမပါဘူးမဲ့ဉာဏ်နဲ့လည်းမပါဘူးဈာကဝိပဿနာဉာဏ်နဲ့မဲ့ဉာဏ်ကိုစီယိုးချထားတာအဲသူကအဲ့ဒီစီယိုးပေါ်မှာဖြစ်နေတာအဲ့ဒီထက်ဆုံးဉာဏ်ကအဲ့တော့သူ့အောက်ကဉာဏ်ဘယ်နှပါးရှိတော့ 10ပါးအဲ့ဒီ10ပါးကိုတော့ဝိပဿနာဉာဏ်လို့ဝိပဿနာဉာဏ်စစ်စစ်လို့ခေါ်တယ်ဟုတ်ပြီလားနားလည်ပြီလားနာဘူးထမှန်လားမလုံးနဲ့တော့အဲ့ဒီနေချာညာဘောရလိုင်းညာပြီးသွားတာနဲ့ဟိုဘက်ကို မဉ္ဇဉ်ဖူဉ္ဇဉ်နဲ့ရောက်လာအဲ့ဒီဘောဓလိုင်းကဒီဘက်မှာအရိယာနယ်ရှိတယ်ဒီဘက်မှာပုထုဇဉ်နယ်ရှိတယ်အဲ့ဒီသတ္တညာနဲ့ကထိတ်ဆုံးညာကအဲ့ဒီပုထုဇဉ်နဲ့အရိယာနယ်နှစ်ခုရဲ့ border line ပေါ်မှာသူကနေတယ်ဒါကြောင့်သူ့လည်းလွန်သွားရောဘယ်ရောက်သွား အရိယာနယ်တဲ့ရောက်သွားတယ်သူ့မရောက်သေးခင်တော့ဘယ်နယ်တဲ့ဟုတ်ကဲ့လားအဲသူကတော့ဟိုမကြဒီမကြဟုတ်တယ်မလားတနည်းအားဖြင့်ပြောမယ်ဆိုခလို့မပြောနိုင်ဘူးလားလင်းတို့ဟမ်လင်းတို့ညာလို့မပြောနိုင်ဘူးလားဘာဖြစ်လဲငယ်လည်းမဟုတ်ကြွက်လည်းမဟုတ် ဟုတ်တယ်မလားတခါပြောပြမယ်ဆိုငှက်ဆွေမြန်လဲဖြစ်ပြန်ရောကျွတ်ဆွေမြန်လဲဖြစ်ပြန်ရောအဲ့တော့အရိယာနယ်တဲ့ရောက်တော့မဉ္ဇဏ်ဖူဉ္ဇဏ်ဖြစ်သွားမဲ့သည်ဖူသည်အရိယတစ္ဆာလေးပါထိုးထွင်းသိတယ်မဲ့သည်ဖူသည်မဲ့ဉ္ဇဏ်ဖူဉ္ဇဏ်ပြီးတဲ့အခါကျတော့မှ ဩငါတဏ္ဏဘယ်ကိလေသာတွေများကြံနေသေးတော့ဘယ်ကိလေသာတွေပယ်ပြီးပြတော့အဲ့ဒါလို့ပြန်ဆင်ញင်တဲ့ပစ္စုခဏဉာဏ်ဆိုတာရှိဖြစ်တယ်ဖိုဉဏ်ပြီးတဲ့အခါကျတော့မဲ့ဉဏ်ပြီးတော့ဖိုဉဏ်ဖိုဉဏ်ပြီးတော့အဲ့ဒီဆင်ញင်တဲ့ပစ္စုခဏဉာဏ်ဖြစ်တယ်ပစ္စုခဏဉာဏ်ငါတဏ္ဏဘာကိလေသာတွေရှိသေးပါလဲဘယ်ကိလေသာတွေငါပယ်ပြီးသွားပါလဲမသိဘူးပြန်ဆင်တာစဉ်းစားတာ ပစ္စဝခဏဉာဏ်ကတော့နယ်ကတော့အရိယာနယ်တည်းပဲအရိယာများမှသာနဲ့ပြန်ဆင်ခြင်နိုင်တာသို့တော့သူပြန်ဆင်ခြင်တာကကိလေသာကို ပြန်ဆင်ခြင်တဲ့အတွက်အဲ့ဒီပစ္စဝခဏဆင်ခြင်တဲ့ဉာဏ်ကိုလောကုတ္တရာလို့မခေါ်ဘူးနိဗ္ဗာန်ကို အာယုံပြုမှလောကုတ္တရာလို့ခေါ်တယ်အဲ့ပစ္စဝခဏကတော့ ငါတဏ္ဍဘယ်ကိလေသာတွေပယ်ပြီးပလဲဘယ်ကိလေသာတွေကျန်နေသေးသလဲလို့ကိလေသာကိုအာယုံပြုပြီးပြန်ဆင်ញင်တာဖြစ်တဲ့အတွက်အဲ့ဒီဆင်ញင်တဲ့ဉာဏ်ပစ္စုကနာဉာဏ်ကိုတော့လောကုတ္တရာလို့မခေါ်ဘူးလောကီလို့ခေါ်တယ်ဒါပေမဲ့စိတ်အနေနဲ့သာလောကီဖြစ်တာကတော့အရိယပုဂ္ဂိုလ်ရဲ့တဏ္ဍမှာသာဖြစ်တယ်အဲမဲ့ဉာဏ်နဲ့ဘုံဉာဏ်ကြတော့လောကုတ္တရာဉာဏ် မညာ၄ပါးဘုံညာ၄ပါးလောကုတ္တရာအဲ့ဒီမညာဘုံညာနဲ့သိရတဲ့ဆင်းရဲချုပ်ငြိမ်းနေတဲ့သဘောနိဗ္ဗာန်ဘာဖြစ်တဲ့သဘောဆင်းရဲငြိမ်းနေတဲ့သဘောနိဗ္ဗာန်ကိုမညာနဲ့လည်းသိမြင်နိုင်တယ်ဘုံညာနဲ့လည်းသိမြင်နိုင်တယ် အဲအဲ့ဒီနိဗ္ဗာန်ကို အာယုံပြုပြီးတော့သိမြင်တာကိုမှလောကုတ္တရာလို့ခေါ်တယ်တခြားယုတ်တိဏ္ဏတွေကိုပြန်ပြီးအာယုံပြုတာကတော့လောကီလို့ပဲခေါ်တယ်အဲ့ဒီတော့မဲညာဖူညာကဆင်းရဲငြိမ်းတဲ့သဘောနိဗ္ဗာန်ကိုအာယုံပြုပြီးတော့သိနေတဲ့အတွက်လောကတွေကလွတ်မြောက်သွားပြီလောကုတ္တရာ အဲ့လိုဆိုရလောကုတ္တရာဆိုတာလောကမှာလွန်မြောက်သောတရားဆင်းရဲငြိမ့်နေဆိုတာဆင်းရဲငြိမ့်နေတဲ့သဘောမှာ ရုပ်ရှိရလားနာမ်ရောရှိရလားရုပ်နဲ့နာမ်ရှိနေရင်လောကီပေါ့ရုပ်နဲ့နာမ်မရှိဘူးငြိမ့်သွားတော့အဲလောကတွေကလွန်သွားပြီငြိမ့်တဲ့သဘော နိဗ္ဗာန်ကို အာယုံပြုတဲ့မက်ကလည်းလောကုတ္တရာအာယုံပြုတဲ့ဖိုးကလည်းလောကုတ္တရာအဲ့တော့မဲ့ရဲ့ဖိုးရဲ့နိဗ္ဗာန်ရဲ့လောကုတ္တရာပဲနှစ်ပါးလဲသုံးပါဟုတ်တယ်မလားအဲ့ဒါအကျယ်ပွားလိုက်တော့ပဲနှစ်ပါးတော့မဲ့ညာက၄ခုမဟုတ်လား သောတပတိမေညာတဂရဂမိမေညာအနာဂမိမေညာအရဟတမေညာဖို့ညာကလည်း၄ခုမဟုတ်လားသောတပတိဖို့တဂရဂမိဖို့အနာဂမိဖို့အရဟတဖို့မေညာ၄ပါးဖို့ညာ၄ပါးသူတို့ကအာယုံပြုသိတဲ့ဆင်းရဲချုပ်ငြိမ်းတဲ့သဘောနိဗ္ဗာန်ဆိုတော့လောကုတ္တရာဘယ်လောက်တော့ဒီလောက်ပြောတော့သဘောပေါ်ရဲ့လားဟမ် အဲ့ဒါကိုရွတ်ရွတ်နေတာမလားဘဂဝတာဓမ္မောရှင်တော်မြတ်ဗျာဟောမိတ်ကြသည် မလေးပါဖူလေးပါနိဗ္ဗာန်အဖြစ်ကိုးပါသောလောကုတ္တရာတရားတော်မြတ်သည်ဟုတ်တယ်မလားအဲ့ဒီကိုးပါသောလောကုတ္တရာတရားတဲ့ပရိယတရားထည့်လိုက်တော့10ပါအဲ့ဒါပြောတာဘဂဝတာဓမ္မောရှင်တော်မြတ်ဗျာဟောမိတ်ကြသည်မလေးပါ ကို၄ပါးနိဗ္ဗာန်ပရိယအာဖြင့်ဆယ်ပါးသောတရားတော်မြတ်သည်သွက္ခာတော်နာစဉ်ချမ်းသာကျင်ချမ်းသာ၍ချမ်းသာမြတ်မှအေးနိဗ္ဗာန်ဟု သုံးရန်ကောင်းခြင်းပြည့်စုံလျင်အောင် ရှင်းလင်းဟောကြားတော်မူသောတရားတော်မြတ်ပါပေတည်းဟုတ်သလားပါဟုတ်တာလေဟင် ဒဂုတ္တရာတရားကိုပါဟုတ်တာပေါ့မဟုတ်လားနားလည်ပြီနော်နိဗ္ဗာန်ကိုအာယုံပြုရဲ့လောကုတ္တရာယုံနံကိုအာယုံပြုရဲ့လောကီသို့တော်လည်းပဲပုထုဇဉ်အနေနဲ့နိဗ္ဗာန်ကိုအာယုံပြုရင်တော့အဲ့ဒါကြတော့လောကီပဲခေါ်သေးတယ် အရိယာအနေနဲ့သာနိဗ္ဗာန်အာယုံပြုရင်လောကုတ္တရာယုံနာအာယုံပြုရင်လောကီစိတ်စိတ်အနေနဲ့ပြောတာလောကီစိတ်ဒီတော့အခဏခြံစည်းရောပေါ်ခွာထိုင်ထားတဲ့ညာဂုတ္တရပုညာခေါ်တယ်ဂုတ္တရပုလို့ခေါ်တယ်ခြံစည်းရောပေါ်ခွာထိုင်ထားတဲ့ညာဘောရာလိုက်ညာကို ဂုတရဘူးခေါ်တယ်အဲ့တော့ခြံစည်းရိုးပေါ်ရောက်ထိုင်းထားတယ်ဆိုတော့ तू ကအရိယာနယ်တဲ့ရောက်ပလားမရောက်သေးဘူးမရောက်သေးတော့ तू လောကီခေါ်မလားလောကုတ္တရာခေါ်မလားလောကီပဲဒါပေမဲ့လို့ तू နိဗ္ဗာန်ကိုအာယုံပြုတယ်အဲ့ဒီပေါ်တာလိုက်ညာကဘာကြောင့်လဲလို့ဆိုတော့ဒီလိုလေ ဒီမှာစီရိုးရှိတယ်ဒီဘက်မှာဘေးကင်းရနေမြေဒီဘက်ကဘေးရမကင်းဘူးရန်သူတွေကနောက်ကလိုက်လာတယ်ရန်သူတွေကနောက်ကလိုက်လာတဲ့အခါကျတော့အဲ့ဒါအတင်းပြေးလာတယ်ပြေးလာတော့ဒီနေရာကျစီရိုးတွေ့တော့စီရိုးပေါ်ခုံတက်လိုက်တယ်စီရိုးပေါ်ခုံတက်လိုက်တော့အဲ့ဒီရန်သူလိုက်လို့ရန်သူကြောက်လို့ပြေးလာတဲ့လူဟာစီရိုးပေါ်ရောက်ရင် သူ့စိတ်ဟာနောက်ပြန်ဖို့စိတ်ကူးသလားရှေ့သွားဖို့စိတ်ကူးသလား အဲ့တော့အဲ့ဒီ border line ညာကနောက်ပုထုဇဉ်နေတဲ့ပြန်မှာလားဆင်းရဲခြင်းနဲ့သဘောအရိယာနေတဲ့ပြန်သွားမှာလားဟဲ့အဲ့ဒါကြောင့်သူကနိဗ္ဗာန်ကိုအာရုံပြုတယ်အားပြောတာဒီညာကညာအနေပုဂ္ဂိုလ်အနေနဲ့တော့လောကီနဲ့တည်းပဲရှိသေးတယ်လောကီလို့ပဲခေါ်ရတယ်ဒါပေမဲ့လို့အဲ့ဒီညာက तू ညွတ်နေတာက နိဗ္ဗာန်စီညွတ်နေတယ်အဲကြောင့်နိဗ္ဗာန်ကိုအာရုံပြုတယ်အသူကနိဗ္ဗာန်ကိုအာရုံပြုနေတဲ့အတွက်သူ့ကိုဝိပဿနာဉာဏ်နဲ့မထည့်တာဝိပဿနာဆိုတာတချို့လည်းမသိရသေးပါဘူးတို့ကလည်းစကားကြုံတဲ့အခါမှာပြောမိတယ်ဝိပဿနာဆိုသည်မှာယုံ nant တို့၌ရှိသော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 ဒုက္ခဖြစ်ပြမပြနှိမ့်ဆက်ခံနေရတယ်အနတ္တတည်မြဲနေတဲ့ပုဂ္ဂိုလ်တ attva အတ္တမဟုတ်ဘူးရုပ်စင်နာစင်မြပဲအဲ့လိုသိတာကိုင်းလိုက်ဆိုဝိပဿနာဆိုသည်မှာယုံနံတို့၌ရှိသော အနိစ္စဒုက္ခအနတ္တသဘောတို့ကိုအနတ္တ ရှုသိသောဉာဏ်ကိုခေါ်ပါသည်ဝိပဿနာဆိုသည်မှာယုံနာတို့၌ရှိသောအနိစ္စဒုက္ခအနတ္တသဘောတို့ကိုရှုသိသောဉာဏ်ကိုခေါ်ပါသည် ဖြစ်ပေါ်ပြီးနောက်ပျောက်ပျောက်သွားခြင်းကြောင့်မမြဲသောသဘောသည်အနိစ္စဖြစ်ပေါ်ပြီးနောက်ပျောက်ပျောက်သွားခြင်းကြောင့်မမြဲသောသဘောသည်အနိစ္စဆို ဖြစ်ပြက်မပြအနှိမ့်ဆက်ခံနေရသောသဘောသည်ဖြစ်ပြက်မပြအနှိမ့်ဆက်ခံနေရခြင်းကြောင့်ဆင်းရဲသောသဘောသည်ဒုက္ခဖြစ်ပြက်မပြအနှိမ့်ဆက်ခံနေရခြင်းကြောင့်ဆင်းရဲသောသဘောသည်ဒုက္ခ ဆိုတည်မြဲနေသောအသက်ဝိညာဉ်ပုဂ္ဂိုလ်တ attva အတ္တမဟုတ်သောသဘောသည်အနတ္တတည်မြဲနေသောအသက်ဝိညာဉ်ပုဂ္ဂိုလ်တ attva အတ္တမဟုတ်သောသဘောသည်အနတ္တတည်မြဲနေသောအသက်ဝိညာဉ်ပုဂ္ဂိုလ်တ attva အတ္တမဟုတ်သောသဘောသည်အနတ္တ အနိစ္စဒုက္ခအနတ္တအဲအဲ့ဒီစကလုံးရဲ့အတိပ္ပယ်သိရုံအဲ့တော့ပြန်ဆိုယုံနံတို့၌ရှိသောအနိစ္စဝိပဿနာဟုခေါ်ပါသည်ယုံနံတို့၌ နောက်တစ်ခါဖြစ်ပေါ်ပြီးနောက် နောက်တစ်ခေါက် no no no no အစလေအစလေ တော့ဝိပဿနာအဲ့ဒါဝိပဿနာရဲ့အဓိပ္ပာယ်ပဲဟုတ်ကဲ့လားဝိပဿနာဉာဏ်ဆိုတာယုံနံရဲ့အနိစ္စဒုက္ခအနတ္တသိတာလားနိဗ္ဗာန်ရဲ့ဆင်းရဲငြိမ့်နေတဲ့သဘောသိတာလားယုံနာရဲ့အနိစ္စဒုက္ခအနတ္တသဘောသိတာဟုတ်တယ်မလားအဲ့ဒီတော့အခုန border line ညာ စီယိုပေါ်ခွာထိုင်ထားတဲ့ညံသူကဘာကိုအာယုံပြုတာတော့ဆင်းရဲငြိမ်းတဲ့သဘောနိဗ္ဗာန်ကိုအာယုံပြုတာယုံနာအနိစ္စဒုက္ခအနတ္တအာယုံပြုရလားမပြုဘူးအဲ့တော့သူ့ကိုဝိပဿနာဉာဏ်စစ်စစ်လို့ခေါ်နိုင်မလားအဲ့ဒါပြောတာမခေါ်နိုင်ဘူးဝိပဿနာဉာဏ်စစ်စစ်လို့မခေါ်နိုင်ဘူးသို့တော့အောက်ကဝိပဿနာဉာဏ်၁၂ဉာဏ်ဖြစ် အောင်အထုတ်ပြီးလို့သာသူ့ကိုရတာကိုဥပဒနာဉာဏ်ရဲ့အကျိုးလို့ခေါ်နိုင်တာပေါ့သို့တော့သူမဉဏ်အရိယာနယ်တဲကဉာဏ်မဟုတ်တဲ့အတွက် borderline စီယိုဘောကဉာဏ်ဖြစ်တဲ့အတွက်မဉဏ်ဖူဉဏ်တော့ဟုတ်သလားမဟုတ်ဘူးဟုတ်ကဲ့လားမဉဏ်ဖူဉဏ်တော့မဟုတ်ဘူးအဲ့ဒါကြောင့်သူ့ကိုဈာဉဏ်လို့ပြောတာ သို့တော်လည်းမဉ္ဇဉ်ဖုန်ဉဏ်မရသေးခင်ဉာဏ်မှန်သမျှကိုဝိပဿနာဉာဏ်လို့လွယ်ကူအောင်ခေါ်လိုက်တော့သူလည်းပဲဝိပဿနာဉာဏ်နဲ့ပါသွားတယ်ဟုတ်ကဲ့လားအဲ့ဒါကိုကျမ်းဂန်ကဝိပဿနာသောတေပฏิတတ္တာလို့ဆိုတယ်အတိဘယ်ကဝိပဿနာအရင်၌ကြာရောက်သောကြောင့်ဝိပဿနာဖြစ်လာတဲ့ဝိပဿနာဉာဏ်ရဲ့ရည်စည်းကြောင်း ပေါ်မှာ तू ကရှိနေတဲ့အတွက်သူ့ကိုဝိပဿနာဉာဏ်လို့ခေါ်တယ်လူရင်းကတော့မဲ့ဉာဏ်ဖုံဉာဏ်မဟုတ်သေးလို့ဝိပဿနာဉာဏ်ပဲတကယ်စစ်စစ်တော့ဟုတ်သလားဘာကြောင့်မဟုတ်ဘူးလို့ပြောနိုင်လဲသူကယုံနာအာယုံမပြုတ်နိဗ္ဗာန်အာယုံပြုလို့ဒီလိုမဟုတ်လားဂုတ္တရဘုညာဘာညာနဲ့တော့ ဂေါတရဆိုတာပုထုဇဉ်အနွယ်ဘုဆိုတာဖြတ်ပြစ်တာဂေါတရဆိုတာဘာလဲဘုဆိုတာကအဲ့တော့ဂေါတရဘုဆိုတာဘာအိဗယ်တော့ပုထုဇဉ်အနွယ်ဖြတ်ပြစ်လိုက်တဲ့ညာနဲ့ဒီနေရာမှာပုထုဇဉ်အနွယ်ရပ်သွားပြီသူ့လွန်သွားရင်ဘယ်ထဲရောက်သွားလဲအဲဒီရနယ်ရောက်သွားပြီဒါပြောတာ ဒါကြောင့်ပုထုဇဉ်အနွယ်ကိုဖြတ်တဲ့ညာနဲ့တော့သူ့ရှိကညံဘယ်နှပါးရှိတယ်10ပါးအခြေခံညံ2ပါးဖယ်ထားရင်10ပါးပေါ့အဲ့ဒီ10ပါးကတော့ယုံနာအာယုံပြုတယ်ယုတ်ရဲ့အနိစ္စဒုက္ခအနတ္တနာရဲ့အနိစ္စဒုက္ခအနတ္တသိတဲ့ဉာဏ်နေသူတို့ကဒါကြောင့်သူတို့ကိုဘာခေါ်လဲ ဝိပဿနာဉာဏ်အဲ့ဒါပြောတာဝိပဿနာဉာဏ်ဆိုတာယုံနာတို့၌ရှိသော အနိစ္စဒုက္ခအနတ္တသဘောတို့ကို ရှုသိသောဉာဏ်ဟုတ်ပြီလားအဲ့တော့အဲ့ဒီ10ပါးကတော့ယုံနာမှာရှိတဲ့အနိစ္စဒုက္ခအနတ္တကို အမျိုးမျိုးအဖုံဖုံရှုသိကြတာဖြစ်တဲ့အတွက်သူ့ကိုဝိပဿနာဉာဏ်သူ့ရဲ့ရှေ့ကဉာဏ်နှစ်ပါးကတော့ ဝိပဿနာရဲ့အခြေခံဉာဏ်သို့တော်လည်းပဲအလုံးကိုပဲဝိပဿနာဉာဏ်လို့ခေါ်နိုင်တယ်အခြေခံဉာဏ်ရောနေကြဉာဏ်ရော သူ့ကိုဝိပဿနာဉာဏ်လို့ပဲခေါ်ရတယ်လွယ်ကူအောင်အဲ့ဒါလို့ဆိုတော့ဝိပဿနာဉာဏ်ပဲနှစ်ပါးလဲ73ပါးဟုတ်ကဲ့လားတခါအနိစ္စဒုက္ခအနတ္တကိုသိတဲ့ဝိပဿနာဉာဏ်စစ်စစ်ကတော့10ပါးဟုတ်ပြီလား သဘောပေါက်ပြီလားဩဘာကြောင့်မြတ်ဒါတွေလျှောက်ပြောမိနေလဲမသိပါဘူးသိအောင်လို့ပေါ့ဟုတ်လားသိတဲ့အခါကျတော့အထုလို့မကောင်းဘူးလားအထုလို့ကောင်းတယ်ဒီတော့အဲ့ဒီဘောရလိုင်းညာနေချမ်းညာအထိကဝိပဿနာဉာဏ်ဆိုတော့သူတို့ကကိလေသာကိုတစိတ်တရေသစီပဲပယ်နိုင်တယ် ပထမညာကကိလေသာတစိတ်တေတာပယ်လိုက်ဒုတိယညာကကိလေသာတစိတ်တစိတ်ပယ်လိုက်တတိယညာကကိလေသာတစိတ်တေတာပယ်လိုက်ဉာဏ်တစိတ်တေတာနဲ့ကိလေသာတစိတ်တေတာကိုပယ်တယ်အဲဒါကြောင့်ဝိပဿနာဉာဏ်ကပယ်တာကိုတော့ပြောတော့မနော်လွတ်မသွားစေနဲ့တည်င်ကပဟံလို့ခေါ်တယ် တတင်ကပဟံလို့ခေါ်တယ်ပဟံဆိုတာပယ်တာတတင်ကဆိုတာဉာဏ်တစိတ်တရေသားနဲ့ကိလေသာတစိတ်တရေသားကိုပယ်ခြင်းလို့အဓိပ္ပာယ်ထွက်တယ်နားလည်ပြီလားဝိပဿနာဉာဏ်ကကိလေသာကိုပယ်တာဘယ်ဘယ်နည်းပယ်လဲတတင်ကပဟံအပြင်ပယ်တယ်တတင်ကပဟံဆိုတာဘယ်လိုလဲ အဲဉာဏ်တစိတ်တေသနဲ့ကိလေသာတစိတ်တေသကိုပဲသည်နော်ဒါပေမဲ့အရက်ထဲမှာတော့ဟဲ့တတိငါလေးဆိုတာဘာပြောတာအဲခဏလေးတဲ့အဲဒီတရားမှာအဲ့လိုခဏလေးမဟုတ်ဘူးနော်ခဏလေးမဟုတ်ဘူးဉာဏ်တစိတ်တေသနဲ့ကိလေသာတစိတ်တေသပယ်တာကိုတတိငါပဟံဒီတော့ နေရညာလွန်သွားလို့အရိယာနယ်တဲ့ရောက်လို့မဲ့ညာဖူညာရောက်တော့ကိလေသာကိုဘယ်လိုပယ်မှာတော့အပင်ပြန်ပေါက်သေးလားအဲ့ဒါကိုဘာပယ်နည်းခေါ်တော့အမြင့်ပြတ်ပယ်နည်းခေါ်တယ်ဘာပယ်နည်းတဲ့တော့သမုတ်စေဒပဟံလို့ပါဠိလိုခေါ်တယ်သမုတ်စေဒပဟံ သားရဲ့မာရဲ့တချောင်းငယ်မှုသဝေထုစာလုံးစာလုံးရဲ့စေအောက်ကဆလိန်ဆင့်သမုတ်စေတာပဟံနားလည်ပြီလားဗာရိနားလည်ပြီလေဝိပဿနာဉာဏ်ငါကိလေသာကို တတင်ငါပဟံအာဖြင့်ပဲသည်မဉ္ဉာဏ်ငါကိလေသာကို သမုတ်စေတာပဟံအာဖြင့်ပဲသည် ထိုဉာဏ်ကတော့သမုတ်စေရပဟံအဖြစ်မပယ်နိုင်ဘူးမဉဏ်ကပဲပယ်နိုင်တယ်အဲ့တော့ဖိုဉဏ်ကတော့ဘယ်လိုပယ်ပါလဲဖျားလို့မလျှောက်ချင်ဘူးလားလျှောက်ချင်လဲမပြောပါဘူးဘာဖြစ်လို့မှတ်ရတာတွေများတော့မေ့သွားမှဆိုလို့နောက်နောက်ကြမှပြောအောင်ဒီတော့ဒီတော့သမာဓိ မာဓိကကိလေသာကိုပယ်တာဘာပဟံလဲဝိခမနာပဟံဘယ်လိုပယ်တာတဲ့ဝေကွာအောင်ခွာထားသောအဖြစ်ပယ်ခြင်းဝိပဿနာဉာဏ်ကကိလေသာကိုပယ်တာတတင်ကပဟံအဖြစ်ပယ်ခြင်းအတိဘယ်ကဉာဏ်တစိတ်တိရိတာနဲ့ကိလေသာတစိတ်တိရိတာကိုပယ်သည် မဲ့ညာကကိလေသာကိုပယ်တာကအမြင့်ပြတ်ပယ်သည်ဟုတ်ကဲ့လားကဲရှေ့တစ်ခုတိုးပြောရမလားမှတ်နိုင်ရဲ့လားရှုပ်သွားအောင်မနော်မဲ့ညာကကိလေသာကိုအမြင့်ပြတ်အကျွဲ့မဲ့ပယ်ပစ်လိုက်ပြီဆိုတော့မဲ့လေးခုလုံးကသာပယ်လိုက်ပြီဆိုလို့ရှိရင်တော့ပယ်စရာကိလေသာကြံနေလား ဒါဖြင့်မဲ့ညာနောက်ကဖြစ်တဲ့ဖိုညာကသူ့ကိလေသာပယ်เสียရှိသေးတာအဲမရှိတော့ဇိမ်ကြကြအပါနေုံပဲပေါ့မဟုတ်လားဖိုညာကအလုတ်လက်မဲ့နော်ပါတယ်တော့ဘာကြောင့်ဖိုညာကအလုတ်လက်မဲ့ဖြစ်နေလှုပ်เสียရှိတဲ့အလုတ်မှန်သမျှသူ့ရှိကမဲ့ညာကအကုန်လှုပ်ပြီးသွားလို့ဒါကြောင့်သူလှုပ်เสียအလုတ် မရှိတော့ဘူးဒီတော့သူဘာလုပ်ရမလဲစိန်ကြကြအိတ်နေဟုတ်လားဟဲ့အဲ့တော့သူအလုပ်လုပ်ဖို့ရလုံးလပယောကထုတ်ရသေးလားမထုတ်ရတော့သူ့ကိုပယောကလုံးလပယောကငြိမ့်သောအဖြစ်ပယ်ခြင်းနဲ့သူပယ်တာလုံးလပယောကငြိမ့်သောအဖြစ်ပယ်ခြင်းဆိုတဲ့ကလုံးလပယောကထုတ်ရသေးလား မထုတ်ရဘူးသို့တော့ပယ်ပြီးသားကတော့ဖြစ်မနေဘူးလားအသာသူများပြင်ထားတဲ့ထမင်းပွဲအသာဝင်နှိုက်စားရုံပဲကောင်းမလားအဲ့ဒါပြောတာအဲ့ဒါကြောင့်လုံလပယောကငြိမ်းသောအဖြစ်ပယ်ခြင်းတဲ့အဲ့ဒါကိုဘာခေါ်လဲဆိုတော့ပฏิပတ်တဒိဋ္ဌဟံလို့ခေါ်တယ်ပฏิပတ်တဒိဋ္ဌဆိုတော့ငြိမ်းနေတာလုံလပယောကမပြုရဘူးကိလေသာမရှိတော့လို့ပฏิပတ်တဒိဋ္ဌဟံ ပါတယ်တော့အဟံလုံလပယောကငြိမ်းသောအဖြစ်ပယ်ခြင်းမပြောဘူးဆိုလဲဆက်ပြောမိနေနော်ဘာလို့တော့တချို့ကသူတို့တနင်္ဂနွေနေ့မလို့လာတာနောက်နေ့ကျသူမလာနိုင်တော့အဲဒါကြောင့်သူတို့မှတဝက်တစ်ပြက်ကလေးပဲသိနေမှာဆိုလို့ဂိုင်ခုပဟံပဲနှခုတော့ပါပါတော့ ပฏิပတ္တေပဟံဝိခမနာပဟံဆိုတာဘယ်လိုပယ်နည်းလဲတရင်ကပဟံဆိုတာသမုတ်စေရပဟံဆိုတာပฏิပတ္တိပဟံဆိုတာဟုတ်ကဲ့လား အဲ့တော့မက်ကလည်းကိလေသာကိုတတ်ပြစ်ပြီးပြီဖိုးကလည်းကိလေသာတတ်เสียတော့မလိုဘူးငြိမ်းပြီးသားဖြစ်နေပြီအဲ့ဒီမက်နဲ့ဖိုးကဆင်းရဲငြိမ်းတဲ့သဘောအာယုံပြုတယ်ဆိုတော့ဆင်းရဲငြိမ်းတဲ့သဘောမှာနိဗ္ဗာန်မှာကိလေသာရှိသေးလားအဲနိဗ္ဗာန်ကတော့ကိလေသာက ထွက်မြောက်သွားပြီတဲ့ဆင်းရဲငြိမ်းနေမှာတော့ကိလေသာရှိအောင်မလား အဲ့ဒီဆင်းရဲငြိမ့်နေတာကိုနိဗ္ဗာန်ခေါ်တာမဟုတ်လားအဲ့တော့ तू ကတော့ကိလေသာကထွက်မြောက်သွားပြီတဲ့ဟုတ်လားအဲ့ဒီထွက်မြောက်သွားတာကိုပဲတခါပယ်တယ်လို့သုံးပြန်တယ်ထွက်မြောက်သောအဖြစ်ပယ်ခြင်းလို့ဒီလိုသုံးတယ်ကိလေသာမရှိပဲငြိမ့်နေတာကိုပဲကိလေသာမှထွက်မြောက်သောအဖြစ်ပယ်ခြင်းတဲ့ ပါပယ်ခြင်းနဲ့တော့အဲ့ဒါကိုပါဠိလိုနေတရဏပဟံလို့ခေါ်တယ်။နံငရေလုံးကြီးတင်နေနောက်ကသာကြီးသာကြီးဆိုတာအကွေးသုံးကွေးသိလား။ဟွန်းပြီးတော့မှရာကောင်နာကြီးနေတရဏပဟံဟုတ်ပြီလား။နေတရဏပဟံဆိုတာဘာလဲ။ ထွင်မြောက်သောအပြင်ပယ်ခြင်းဘုသူပြောတာလဲနိဗ္ဗာန်ကိလေသာငြိမ့်နေတဲ့သဘောဆင်းရဲငြိမ့်နေတဲ့သဘောဒါပြောတာကဝနာနိဗ္ဗာန်ပြောတာလားဓမ္မမဟိန္ဒရနာနိဗ္ဗာန်ပြောတာလားဟမ်ဆင်းရဲငြိမ့်တဲ့သဘောကိုပြောတာဆင်းရဲမရှိပဲငြိမ့်ပြီးအေးနေတဲ့သဘောပြောတာအဲ့ဒါနိဗ္ဗာန်ပါပဟံနဲ့ကိလေသာပယ်တယ် ကဲပဟံပဲနှမျိုးပါပါတော့ပြန်ပြောပါဦး သမထကမ္မထာကကိလေသာကိုဘယ်နှစ်နည်းနဲ့ပယ်နိုင်လဲသမထကမ္မထာကကိလေသာကိုဘယ်နည်းနဲ့ပယ်နိုင်လဲဝိခံမနာပဟံတနည်းတည်းပဲပယ်နိုင်တယ်မလားဒါကလည်းပယ်တယ်ဆိုတော့လဲဝေးกว่าအောင်ခွာထားရုံမျှပဲဒီလိုမဟုတ်လားဝိပဿနာကမ္မထာကတော့ဘယ်နှစ်နည်းနဲ့ပယ်နိုင်လဲ ဟမ်စဉ်းစားတေချာစဉ်းစားပြောတော့ဘယ်နှစ်နည်းနဲ့ပယ်နိုင်လဲဟမ်နှစ်နည်းနဲ့ငါးနည်းလုံးနဲ့ပယ်နိုင်တယ်တခါတရံစိတ်ငြိမ်ပြီးရှုလို့ကောင်းနေတယ်တမာရိဖြစ်ုံမျှပဲအနိစ္စဒုက္ခအနတ္တသိရလားဖြစ်တာပြက်တာသိရလားမသိတော့တမာရိဖြစ်ုံမျှပဲမဟုတ်လားအဲစိတ်ငြိမ်ပြီးတမာရိဖြစ်နေတယ် စိတ်ထဲမှာကိလေသာရှိလားလောဘဒေါသတွေအဲ့ဒီအခါမှာ သမာဓိပဲပယ်တာမဟုတ်လားဝိပဿနာခဏိကသမာဓိနဲ့ကိလေသာကိုဝိခမနာပဟံအပြင်ပယ်လိုက်တာစိတ်တည်ငြိမ်လို့ယုတ်သဘောနံသဘောယုတ်သဘောနံသဘာဝသိလာတဲ့အခါကျတော့ဝိပဿနာဉာဏ်ဖြစ်သွားပြီအဲ့ဒီအခါကျမှတာတည်ငါပဟံနဲ့ပယ်တာဟုတ်ကဲ့လားနောက်မဲ့ဉာဏ်ရမှတာ သမုတ်စေရပဟံနဲ့ပယ်တာဖုန်ညာရမှသာပฏิပတ္တဒိဋ္ဌပဟံနဲ့ပယ်တာနိဗ္ဗာန်ရမှသာအဲ့တော့ဝိပဿနာမှာကကိလေသာကိုဘယ်နှနည်းပယ်သလဲသဘောပေါက်တယ်နော်ဉာဏ်မဖြစ်သေးပဲနဲ့တမာရိမျှပင်ဖြစ်ပြီးစိတ်တည်ငြိမ်ုံမျှတည်ငြိမ်နေတဲ့အချိန်မှာဘယ်ပဟံနဲ့ပယ်လဲ ဝိခံမနာဘာနဲ့ပဲတယ်တမာတိကိုဒီလိုမဟုတ်လားဉာဏ်ကြတော့မှတရင်ကဘာနဲ့ပဲတာနားလည်ပြီလားဒီတော့အဲ့ဒီမှာပြောကြတာလေခုနနေချာညံကိုနေချာညံကိုကုတ္တရပုညံကို နိဗ္ဗာန်အာယုံပြုတော်လည်းပဲသူ့ကိုဝိပဿနာဉာဏ်လို့ပဲဆိုရတယ်စစ်စစ်တော့မဟုတ်ဘူးဘာကြောင့်စစ်စစ်မဟုတ်ဘူးလို့ပြောရတာလဲသူကယုံနံကိုအာယုံမပြုဘာကိုအာယုံပြုလို့လဲနိဗ္ဗာန်ကို အာယုံပြုလို့ယုံနံကိုအာယုံပြုမှသာလျှင်ဝိပဿနာဉာဏ်ဟုတ်ကလားအာယုံပြုသိမှဝိပဿနာဉာဏ်အဲ့ဒီတော့ ဝိပဿနာဉာဏ်အကုန်ချုပ်ပြောရဲ73ပါးခွဲခြားပြောရဲအခြေခံဉာဏ်2ပါးဝိပဿနာဉာဏ်10ပါးပြီးတော့နေကြဉာဏ်2ပါးဟုတ်တယ်မလားတခါမဲ့ဉာဏ်ဖိုဉာဏ်ပြန်စင်ဉာဏ်နဲ့ပစ္ဝခဏမဲ့ဉာဏ်2ပါးဖိုဉာဏ်2ပါးပစ္ဝခဏဉာဏ်ပစ္ဝခဏဉာဏ်2ပါးဟုတ်ကလားဉာဏ်ဘလောက်တော့ ဘောပေါက်ပြီနော်အဲ့ဒီ16ပါးလုံးယောဂီတို့တဏ္ဍာမှာဖြစ်အောင်ရှုမှတ်မှုမဆဲပဲနဲ့အမြဲအတိတွေဝိပဿနာအနိစ္စဒုက္ခအနတ္တသဘောတွေသိနေအောင်ရှုနေရမှာတတိမဆဲဉာဏ်မဆဲရောင်မြဲမဲ့ဖို့ခွင်းပါတယ်တော့ပါပြောတာတော့ မပြတ်မလတ်သာရှုမှတ်နေမယ်ဆိုလို့ရှိရင်တော့ဝိပဿနာဉာဏ်နေလဲအမြဲဖြစ်နေမယ်အဲ့ဒါလို့ဆိုရင်တော့တဉဏ်နဲ့တဉဏ်အထက်တက်တက်တက်တက်သွားပြီဝိပဿနာဉာဏ်ကုံဆုံးတဲ့အချိန်ကျတော့မဉဏ်ဘုံဉာဏ်ရမယ်အဲ့ဒါပြောတာသတိမစဲဉာဏ်မစဲရောက်မြဲမဖို့ခွင်အဲစဲနေရင်တော့သတိစဲနေရင်တော့ဘယ်တော့ရောက်မလဲတိပြတ်စဲ ညံဖွတ်မွဲလွဲလိမ့်မဲ့ဖို့တွင်ဘာလို့ဖို့ကပါလားဟမ်မွဲတာကိုပိုလေးနဲ့အောင်မဟုတ်လားဟုတ်ကဲ့လားနော်အဲ့တော့ယောဂီတို့ဘာလုပ်သင့်တယ်လဲမပြတ်မလားရှုမှတ်မှုချင်းဆက်ဆက်မိအောင်ကြိုးစားရမယ်ဒါပဲဟုတ်ကဲ့လား ဒါကြောင့်ဒီသဘောတွေနားလည်ပြီးတော့မပြတ်မစဲတတိစလဲမစဲညံလဲမစဲရအောင်နိဗ္ဗာန်မဲ့ဖို့ကိုတကယ်ရောက်နိုင်အောင် ရှုမှတ်မှုခြင်းတစ်နေ့လုံးဆက်ဆက်မိသွားအောင်ကြီးမားတဲ့လုံလဝိရိယထက်သန်တဲ့သရတရားနဲ့ကြိုးစားပွားများအထောက်ကြခြင်းအဖြစ်ဝိပဿနာဉာဏ်33တန်တဉဏ်စီတဉဏ်စီတက်ခါတက်ခါဖြစ်ပေါ်ပြီးတော့နောက်ဆုံးမှမဲ့ဉာဏ်ဖူဉာဏ်နဲ့နိဗ္ဗာန်ကို လင်းမြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။